။ဒီနေ့ကဈာနသံဃာတိတိသိရရှင်လည်းပဲသမထရင်ပေါ့လေ။အကြောင်းကိုသိတာရုံပြရှင်းလင်းတင်ပြပြီးတော့ဝိပဿနာသမာဓိတိအပိုင်းရောက်သွားပါပြီ။ဒီနေ့ရှင်လည်းပဲဝိပဿနာဟာ သမာဓိဉာဏ်မှာတော့ရတာဖြစ်တော့သမာဓိဉာဏ်လည်းထည့်ပြောပါတယ်သမာဓိဉာဏ်ပြည့်စုံသွားမှအဲဒီသမာဓိဉာဏ်နဲ့ဆက်ရောက်ပြီးတော့ဥပဒနာဉာဏ်ကြီးဖြစ်ပေါ်လာနိုင်ပါတယ်ဥပဒနာသမာဓိဉာဏ်ကြီးဖြစ်ပေါ်လာနိုင်ပါတယ်အဲဒါမနည်းအစကစားရှိသေးတယ်အချိန်ပြည့်သွားတော့လည်းရလျက်ပါတယ်ဒီနေ့ဆက်လက်ပြီးတော့ ရှင်းလင်းသင်ကြားပါမယ်။သမာဓိဉာဏ်သမာဓိဉာဏ်ကသူကပြဉ္စကိုအာယုံမပြုဘူး။ယုံနာသဘာဝအစ်စ်တွေကိုအာယုံပြုတယ်။တကယ်ရှိသဘောတွေကိုအဲရှိမှရတဲ့သဘောပါပဲ။ တစ်ခုလုံးဟာသမာဓိရင်ပေါ့သမာဓိရင်ရဲ့ရှုခွင့်ကြီးပဲတဲ့ဒီလိုလုံးလုံးမှမြင်လိုက်ကြားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်ကိုယ်လိုက်ဆမ်းလိုက်ဆောင်းလိုက်ရလိုက်ချောလိုက်ကောင်းလိုက်ချောလိုက်ရှုခွင့်ကြီးရနေပြီးတော့ရှုရှုခွက်အတိတ်စိတ်ခဲ ကျုပ်ခိုက်တဲ့သူပေါ်လာအဲ့ဒီရှုခွေးကြကြီးကရှုခွေးအတိတ်ခဲ့ကြီးပေါ်လာတိုင်းလက်ကျော်ရှုရဖရပါတယ်သမာဓိရင်ထူထောင်ရပါတယ်အဲဒီသမာဓိရင်ထူထောင်တဲ့အခါမှာသံသဘောလေးပါရပါတယ် ဒီတော့ဝိရတတိဒါလည်းပဲပါရပါတယ်သူမပါလို့မပြီးပါဘူးသတိပဋ္ဌာန်တရားတွေအထုတ်တဲ့နေရာဆောင်ရအဆောင်ပိုင်းပေါ်ပြတာလားကာယကာယ ानु ဝစီဝေတုအတ္တပိသမ္မာဇ္ဇနသတိမှာဝိညာဉ်လောကိအတိအကျဒေါမနသ ဒီဘုရားသာသနာကဘိက္ခုရတဲ့ယောဂီဟာကာယပေါ်မှာကာယကိုအဖန်မှရှိလျက်နေရတယ်ကာယဆိုတာရုပ်ကာယကိုပြောတာရုပ်ပေါင်းပြောတာအဲဒီရုပ်ပေါင်းကပထဝီကာယလည်းရှိတယ်အဘောကာယလည်းရှိတယ်ကာယလည်းအများကြီးပါပဲရုပ်အစု ရုပ်အမုံဝါလေးတွေပေါင်းစပ်ပြီးတော့ဖြစ်နေတာကိုရုပ်အစုခေါ်ပါတယ်ပထဝီရုပ်စုမှာကျော်တဲ့ကျော်ဤနည်းနဲ့ဟောဒီပါလိမ့်မယ်အဘောတိသောစသည်တွေကလည်းသူအမုံလေးတင်ပွေးတဲ့အရာလေးတွေပေါင်းစုဆိုတာပေါင်းစုလိုက်တဲ့အခါကျမှသူအထေကိုဆိုတော့ပေါ်လာဟောတဘာဝအဲ့ဒီအမုံမှာရုပ်အမုံမှာ သိမွေးဟာလေးတွေပေါက်ဆက်လိုက်တဲ့အခါမှာအခြေကိုကြီးတစ်ခုဖြစ်လာတာအဲဒီရုပ်အခြေကိုမှာအနုပတ်စီအပမာရှိလျက်ဝိရတိရရမယ်ဘယ်လိုရှိရမလဲဆိုတော့ကာယလို့ရှိရမယ်ကာယဘုံမှာကာယလို့ရှိရမယ်ဒီကိုယ်လုံးကရှိခွင့်ကြီးထဲမှာလည်းငင်းအတိတ်ပေါ်လာတဲ့အရှိခွင့် ကာယလေးတွေပေါ်မှာကာယလေးရှိရမယ်ဒါလို့လည်းမြတ်စွာဘုရားကဟောကြားထားပါတယ်တကူလုံးခြုံကြည့်ရမှာလားဆိုတော့ဒီလိုတော့မဟုတ်ပါဘူးခုနဆောစောကပြောလို့ပေါ့တကူလုံးကာယရှုခွင့်စဉ်ကြီးတဲ့မှာအတိအတိပေါ်လေပွားလဲပွားလဲသင်္ချာပေါ်ပေါ်လာတဲ့ရှုခွက်ကလေး ပြစ္ဆုတ်ကံခေါ်ပါတယ်လောလောလတ်လတ်လက်လက်ဆက်ဆက်ပူနွေးလေးပေါ်လေအဲ့ဒါလေးအဲ့ဒါလေးပေါ့အဲ့ဒါလေးတွေကိုအပမတ္တရှိသေးတယ်ကာယကိုကာယပဲရှိပါမှာပေါ့ဝေဒနာစိတ်ဓာတ်ဓမ္မလည်းတွားရှိလို့မရဘူးပေါ့ကြောက်ခဲကိုကြောက်ခဲလို့ရှိပါမှာပေါ့ရွှေခွဲသူပဲတွားပြီးရှိလို့မရဘူးပေါ့ရွှေခွဲကိုလည်းသိရှိတဲ့အတိုင်းပေါ့ရွှေခွဲလို့ဆိုရှိပါမှာပေါ့ဟင်း ပြညာကြောင်းပြီးတော့လုံးလုံးမရဘူးသူရှိရဲ့သူထင်ရှားရှိနေတဲ့အထေကိုအလိုက်ပါလေလေယောကနဲ့လိုက်ခတ်တဲ့အမိတတ်တော်ပြီးတော့ပါလေဒီလိုအခါမှတတ်တော်ရှိရတယ်အဲဒီလိုပြထားပါတယ်ဒီတော့ကဝမ်းသာဆက်ပြီးတော့ထားတဲ့အခါရှင်းသွင်းလိုက်တဲ့အခါကျတော့ဖောင်းမှုဆက်လိုက်တဲ့အခါကျတော့ပေမှု စိတ်သွင်းတဲ့အခါတောင့်တင်းလှုပ်ရှားရေသွားတဲ့ဘောဝါရောကာယောကြီးပဲဝါရောအမှုံလေးတွေမဟုတ်ဘူးတောင့်တင်းလှုပ်ရှားတဲ့အမှုံလေးမဟုတ်ဘူးအဲဒီအမှုံလေးတွေပေါက်ဆက်လိုက်တဲ့အခါကျတော့အပေါင်းကြီးဖြစ်လာတယ်ခြေကိုကြီးဖြစ်လာတယ်အဲဒီအခြေကိုပိတ်ကြတော့တဲ့ခါမှလည်းရော့သွားတာလှုပ်သွားတာဒါခြေကိုကြီးအဲဒီရုပ်ခြေကိုကြီးလို့ဆိုရတယ်အဲလိုကြာထားပါလားရှုပ်ွက်တယ်တော့ကောင်းမှုဆိုတော့ ရှုတော်လေးပေါ်လာတယ်။ကာယေဖောင်းမှုကာယ၌ရှင်းရှင်းပြောလို့ရှိရင်ကာယေဖောင်းမှု၌ကာယလေးပါးကြီးဖောင်းတယ်လို့သမန္တတရှုနေွယ်တည်နေရမယ်။ကာယေပုဟုကာယနဲ့ကာယလေးပါးစီပိန်တယ်လို့အမှန်တရားရှိစေနေရမယ်။ဒါလို့ဆိုပါလေ။ဒါရှုွက်ကြည်ကြီးတဲ့မှာရှုခွင်းလေးတွေပေါ်လိုက်ပေါ်လိုက်မှာပါလေ။ သူဆိုင်ရာလိုက်ဖက်တဲ့အမိတက်ပြီးတော့ဗောလေရှမပုံလေးလက်ဆောင်ဆက်ကိုရပြထားပါတယ်ဥပမာဆောင်ကိုယ်တိုင်ကသိက္ခာယောဂီတွေရှုခွင့်အနေနဲ့ပေါ့လေသိရှိဖို့ရလေးမျိုးပြထားပါတယ်ကာယခေါ်တဲ့ရုပ်စု ဝေဒနာခေါ်တဲ့ခံစားမှုနာအစုကြည်စဉ်းစားတဲ့စိတ်ခေါ်တဲ့နာအစုနဲ့ဓမ္မခေါ်တဲ့အဆွေတွေရုပ်နာရောနေတဲ့ရှုခွင့်အစုပေါ်တယ်အဆွေတွေအစုပေါ်ရှုခွင့်၄မျိုးပြတာအဲ့ဒီ၄မျိုးတွေကကာယယုတ်ကာယကိုပထမဆုံး ရှုပ်ွဲနေနဲ့ပြထားတာအတိတ်ပဲရှိပါတယ်။နာမည်ရောက်ဆိုလို့ရှိရင်နာကတိမ်မွေ့မထင်ရှားတော့ဘူး။ရုပ်ကတော့နည်းနည်းချမ်းတော့ထင်ရှားတယ်။ယထာပါကတဥပသနာပြီးနေပြီဆိုဥပသနာယောဂီများမှာဆိုရစကားလေးရှိပါတယ် ထင်ရှားတဲ့အာရုံအလိုက်ယုံနာကြောင်းကျိုးသဘာဝတွေပေါ်မှာမမျက်စိသဘောပဲသိမြင်တဲ့ဥပဒနာအလုံးစခြင်းနဲ့အစရတယ်ဒီနာနဲ့ရုပ်မှာဆိုလို့ရှိရင်ယုတ်တရားကနာနဲ့ကိုထင်ရှားတာဖြစ်တော့သူ့ကိုဥစားပေးရပါလေသူ့ကိုဥစားပေးရမယ်လို့လည်းပဲဆိုစကားလည်းရှိသတာပါ အဲ့ဒီရုပ်ထဲမှာလည်းပဲမိယမာဘုတ်ယုတ်ကြည်လေးမျိုးနဲ့ဤတာဤတတ်တဲ့ဥပါဒါယုတ်အများကြီးရှိပါတယ်ရေထွက်တော့မကြပါဘူးမိယမာဘုတ်ကြီးလေးပါကိုဥစားပြရှိရမယ်အပြည့်နဲ့ဆိုတော့သူကဤတဲ့ယုတ်တည်တဲ့သူကပုံပြီးတော့ပြည်တာနောက်သူဥစားပြရှိရှိရတယ် အဲ့ဒီမှာဘုန်းကြီးကြီးတဲ့မှာလည်းပဲတတိလိစ္ဆာရွေးသွားတဲ့လေကာယဟာအခြားမာဘုတ်ကြီးသုံးပါတယ်သူကပို့ပြီးတော့ထိရှားတယ်ပို့ပြီးတော့ထိရှားတော့သူ့ကိုဥစားပေးပြီးတော့ရှိပါမှာရပါတယ်သူသို့တော့ရုပ်တည်းကုသိုလ်ဖြစ်သွားလို့ရှိရင်တော့ဝါရောကြီးတက်တက်တော့ဖြစ်တာမဟုတ်ပါဘူးမကင်းကောင်းတဲ့အနေနဲ့ ခွဲခွာလို့မရနိုင်တဲ့ပူပေါင်းလို့ဖြစ်တဲ့အခြားယုတ်တွေလည်းပဲဒီထဲမှာပါသွားတာပါပဲပူပေါင်းလို့ဖြစ်တဲ့ရုပ်အစုတွေကဝါရောကသင်ရှားဆုံးဖို့လို့သူ့ကိုဦးစားပေးရတဲ့သဘောပါပဲ။ဒါမလို့အခုဘမေကဖုံးပွင့်မှုတောင်းတင်းလှရှားတဲ့လေဟာအစမဟာဘုဒ္ဓရဲ့ကိုသင်ရှားတယ်။ဤတဲ့ယုတ်ကြီးအယုတ်ကြီးနဲ့ဆက်လို့ရှိရင်အထူးပြောစရာမရှိတော့ဘူး ဒီရဖြစ်တဲ့ယုတ်တည်ရဲ့မှာတော့သူကအထင်ရှားဆုံးလို့ယသဘောတဝိပဿနာပြီးနေပြီးတော့ထင်ရှားတဲ့အာယုံလိုက်ဝိပဿနာစဒီနှလုံးသိရင်းပဲဆိုစကားရလောရတဲ့သဘောပါပဲစာသင်တဲ့အခါမှာနေရမယ်လွယ်ရမယ်ကျင့်တဲ့ဖြေရှားမယ်နည်းနည်းစားပဲခိုင်ခါဝေးအခြားခါဘာသာတွေဆိုလို့ရှိရင် ABCD လည်းစားပါတယ် သူစလုံးကိုယ်ပိုင်စလုံးလေးတွေမှာကိုယ်ပဲအတန်တွေရှိတယ်အဲ့ဒီအတန်တွေလေးတွေလည်းပဲကြောင်းရောက်ခါစားကတော့ဒီဒီသတာထည့်ရပါတယ်။ဒါကတော့စလုံးပေါင်းတဲ့ခါမှာအာအတန်လေးဒီသတာရဆိုင်ပါတယ်ဆိုင်ငံစာကလေးဟာစိုက်တင်ငံစာလေးကအခုမှထိတွေ့ဘူးတော့ စိတ်နေပါလားအဲ့ဒါကိုသင်္ကန်းစာနဲ့စိတ်နေတဲ့ကလေးကိုသောတာကလေးကိုသင်္ကန်းစာအများကြီးပြည့်လို့လည်းမတော်ဘူးဖြစ်ဖြစ်ပြည့်လို့လည်းမတော်ဘူးနည်းနည်းလေးရှိရမယ်လွယ်လဲလွယ်ရနည်းပြီးတော့လည်းပဲချက်ချက်သင်္ကန်းစာဖြစ်ကြအောင်ပြီးတော့လွယ်ပေမဲ့လို့လည်းပဲမများရဘူး အဲတော့နည်းနည်းနေရမယ်လွယ်လဲလွယ်ရလွယ်လဲလွယ်ရမယ်နည်းနည်းနေရဒါမှကလေးဟာသင်္ကန်းစာနဲ့မြင်ပြီးတော့သင်္ကန်းစာပေါ်မှာပြောသွားတယ်ပါတယ်ဒါလည်းပါပဲအာထုဇာယောဂီအစ်စ်မှာတော့ရှုခွေအာယုံကနေရပါတယ်လွယ်လဲလွယ်ရပါတယ်နည်းနည်းနဲ့အလွယ်ကိုပြမဆုံးစတင်ရပါတယ် အခုဒီမှာတော့ဝါရောအဓိကရှင်နေတော့ဝါရောရုပ်အစပြီးတော့မှတ်ရတာအနုပတိဆိုတာအနုပတိဆိုတာအဖမ္မတတ္တရှုတဲ့အလေးရှိရမယ်အလေးအစလုပ်ရမယ်နုပဒနာဆိုတာအဖမ္မတတ္တရှုတာရှင်းနဲ့ရှုလို့မရဘူးအဖြေပေါင်းကိုအချိန်ပေါင်းများခုနကတစ်ခုဆက်ဆက်နေတယ်ဒီမှာအနုပတိနာခေါ်ရတယ် အဲ့ဒီခန္ဓာတဏရှိတဲ့အလေးအထားလုပ်ပေးပါအလေးအထားလုပ်ပြီးလုပ်ပြီးတော့နေရမယ်လို့ဆိုပါတယ်ခန္ဓာတဏရှိဆိုတာဘာပါလုံးလဲအတ္တကိသမ္ပါဇံသတိပါအတ္တကိဆိုတာကအပူရခြင်းအာထုတ်တာအပူရခြင်းအာထုတ်ဤစစ်စစ်လုပ်လို့မရဘူးရောရဲရဲကြီးကျင်းကျင်းလေးလုပ်လို့မရဘူးမလုပ်ရှင်လုပ်ရှင်မရဘူး အပူလူကြီးလုံးချတက်ချဖြစ်လက်ပြီးတယ်ကြီးဒါကိုအာတာပအဲဒီလုံးနိုင်တဲ့ပုဂ္ဂိုလ်အဲ့ဒီအာတာပပိုင်သွားတာဖြစ်တော့အာတာပရဲ့ပိုင်ရှင်အာတာတိလို့ခေါ်ပါတယ်အဲ့ဒါဟာအနုပါစီရအနုပါစနာရဲ့အခြေကိုတစ်ခုပဲသဘောတစ်ခုပဲဒါတော့တတိမာလည်း သတိမှမပြောခင်ရှုံးဆိုတာသမဇာနာပြောရအောင်သမဇာနာဆိုတာကိုယ်တိုင်ပြည့်ပြည့်စုံစုံမမှန်ကန်ကန်ကိုယ်ပြည့်ရှိမှုအတိတ်ရပါတယ်အဲဒီကလေးလေးရှိပါတယ်ဒီလိုဆိုတာကဆရကဆမဇအဲဆမဇေညသဗ္ဗယသံဃာကောကြရသံဃာနဲ့ အတ္တံဘောသံပြေညဆိုတာပါအဲဒီမျိုးကြီးကသရကသံပြေညဆိုတာကလူကြီးကဘာပဲလုပ်လို့ဘာပဲပြောဆိုဘာပဲစံကြီးစံကြီးဒီကြည့်လို့ပြောဆိုကြံစီတဲ့အလုပ်ဟာအကျိုးရှိတယ်ဒီမိတကောဒီဘက်ကိုအကျိုးရှိရှိမလုပ်ခင်ပြောပြန်စံစီခြင်းရှိဥစွာစီရင်တုံတရားရှိရပါတယ်ဒါသိအရေးကြီးပါတယ် အဲ့လိုကျေးဇူးရှိဖြစ်ဆိုင်တဲ့ညောင်မြင်တဲ့ဉာဏ်ပေါ့အခုအခုတိဋ္ဌာဘာဝနာတရားဆိုလို့ရှိရင်မြတ်စွာဘုရားကိုယ်တိုင်ကတိဋ္ဌာတုံးရဲ့အစမှာပေါ့လေပညာချက်အနေနဲ့ပေါ့လေရဲရဲတောက်သိတာဒါကတော့ဗမောအစရှိတဲ့စိတ်ကြီးလုံးဝကင်းဝေးစီတယ်ကိလေသာကိုယ်ကရလာဖြစ်တဲ့အကျိုးပြုပါတယ်လို့ဆိုလို့ဆိုလို့ရတယ် ခုနှစ်မျိုးလောက်ပြတာဒါကူကြီးတို့ကျုပ်ပြနေရတဲ့အကုသတိစာလုံးနည်းနည်းတော့အကျိုးမဟုတ်ဘူးသိလို့ရတဲ့အရေးတွေကျိုးရှိပြီးစဉ်းစားလိုက်တာကြတော့ကျိုးရှိတယ်ဆိုတာပေါ့လေရှင်ရင်တရားလေးဖြစ်သွားကျိုးရှိကလည်းသိမသိစဉ်းစားရမယ်သိမှပြလို့ရပါသိလည်းသိတယ် စိတ်ခံနဲ့သေးတယ်ဒီတော့အစစရာလည်းပဲဘုရားနိကြပြပြတဲ့ပုဂ္ဂိုလ်တွေလည်းရှိနေတယ်ပြီးတော့လည်းအခွင့်ထားနေတယ်ဒီလိုအကျိုးကိုလည်းပဲခေါင်းကောင်းကြီးကြည့်ပြီးတော့သင်လည်းသင်တယ်လို့လားလေထားတော့ယုံကြည်မှုတွေလည်းရှိပါတယ်လေအကျိုးကြည့်လို့ရှိရင်ယုံကြည်လာတာပဲအဲ့ဒီအားလည်းဆက်ထားပါအကျိုးပြီးတော့ ဒီလိုနဲ့အကျိုးကိုရလို့တဲ့ဆန္ဒနဲ့ကြည့်ကြပါလေစိတ်ကြည့်ရလို့တဲ့သဘောပေါ့ဒါရရလို့တဲ့သဘောလည်းရှိရပါတယ်ရလို့တဲ့သဘောရှိပြီးတော့အဲ့ဒီတိပ္ပဆာနီလာနဲ့အတူပေါ့အထုလို့ရနိုင်တဲ့တရားဌာနတွေရှိကံရောတာပါပဲလောကီရှိစိတ်တွေပေါ့လေလောကီချမ်းသာတွေစွန့်ရဲပြီးတော့လာရတဲ့တတ္တိတွေနဲ့ ဝိရိယနဲ့လာတော့တာပါပဲအဲဒီလာတဲ့ခါကျတော့ယောဂီဖြစ်ဖြစ်ရှိဆိုရင်တော့ခုနအေးဆက်ဆက်လို့မရဘူးရောရောရေးရေးလို့မရပါဘူးအပူတည်းချင်းချင်းပေါ့လေတက်တက်ဆက်ဆက်နည်းနည်းဆက်ဆက်ဖြစ်ဆက်လာတာရှိအရေးကြီးပါတယ်အဲဒါဟာအနုပ္ပဆယ်ဒီကအနုပ္ပဆယ်တစ်ခုပါပဲပမာတ္တရှုဖို့ အင်အားတစ်ခုပါခုနစောစောပိုင်းကခြေပိုင်းကအင်အားတွေတော့ပါလာတယ်လက်တွေ့အင်အားတော့ဒါပဲအဒီအတဘလုံးလောက်ရရှိပြီဆိုလို့ရှိရင်တတိတခတ်လာတော့တာပဲရှုခွေအာယုကြီးအတိတ်ပေါ်လာတဲ့ရှုခွေအာယုကြီးအားဆိုင်ပြီးတော့တွန်းလိုက်တော့စိတ်ကကတ်သွားတယ်အဲဒီအာယုမကတ်သွားတယ်ငရင်းပေါ်တဲ့အာယုမကတ်သွားတယ်ကပ်ပြီးတော့ကြာသွားတယ် ဒီတဲ့ချက်ကလေးပြစ်ချလိုက်တဲ့အခါကျတော့အဲဒီမှာဆုတ်ခရက်မြုပ်သွားတယ်ပေါ့။အယုံနဲ့မြုပ်ဝင်သွားတာခင်ရတော့ခက်သွားတယ်။အဲဒါတတိပဲ။တတိမှာတတိလေးရှိတာကအဲဒါအနုပဒနီအနုပဒနာဒီမှာဒီအနုပဒနာတစ်ခုပဲဒီတတိဟာ။အဲဒီမှာကတ်သွားပြီဆိုလို့ရှိရင်အဝိခေဘောသမာဓိဆိုတော့စိတ်ကဘယ်မှပြီးတော့သမစ္စနာနိဗ္ဗာန်နဲ့ဖိတ်ဆောင်မှုရှိတော့ဇဘာနာနိဗ္ဗာန်နဲ့ဖိတ်ဆောင်မှုရှိတော့ ကတ်သွားပြီဆိုတဲ့ကောကကိလမိတ်ကပဋိသမရှိတော့ဘူး။ဒါလည်းလက်ကျင်းတော့အခြားခြားဒီဝရဏတွေကမနှဆိုင်ရှိတော့ဘူး။ဉာဏ်တော်ကမောမောပိဋကလည်းဆိုင်ဆိုင်ရှိတော့ငြိမ်ပြီးတော့သွားတာလေ။အဲဒါကတော့စာရဲမှာတော့တိုက်ရိုက်မပါဘူးပေါ့။ဒါပေမဲ့လို့တတိယူလို့ရှိရင်သမထခေါ်တဲ့သမာဓိလည်းအလိုလိုယူပြီးတော့ဖြစ်သွားပါလေ။ပါသွားပါလေဒီလိုလေ။ဟုတ်ခဏိကသမာဓိလည်းဖြစ်သွားတယ်။အဲဒီလိုအာယု အားစိုက်ပြီးတော့ဆွဲမဲ့စွာရှိလို့ရှိအောင်မှစိတ်ကလေးစိုက်ကြတာဒါဘောဇဒသံခြင်းရခေါ်ပါတယ်လည်းငယ်ပေါ်တဲ့အာယုံကိုကိုယ်တိုင်ကြည်ကြဝဝမမောင်ကံကကိုယ်ကိုယ်ပြပြကြည့်ရခေါ်စရာသံခြင်းအဲဒီသံခြင်းလေးဖြစ်သွားတယ်ဟွန်းအဲဒီအာရီပါလာတယ်အဲဒီအာရီထုတ်လုပ်တာကိုပဲ အနုပစီကအနုပသနာဆိုတာအမှန်တရားရှိတယ်ဆိုတာဒါပြောတာပဲအဲဒီသံဃာလောက်ကြည့်တဲ့အခိုက်အတန့်မှာတော့သမဂိညာ၄မျိုးထဲမှာကိုယ်ကျရသမဂိညာအဆင့်လောက်ရှိပါသေးတယ်ဆက်ပြီးတော့ရှုလို့အားဆိုင်ပြီးတော့ရှုလို့တတိယရှုခွင့်အောင်မှာကပ်ပြီးတော့ သာရဝစိတ်ကြီးမမြင်ပါတော့ပဲနဲ့ကိလသမာဓိကြီးအားပြည့်လာပြီဆိုရင်ရှုစရာအာရုံလေးတွေကိုရှင်းရှင်းလင်းလင်းပြတ်ပြတ်သားသားကြည့်ရတယ်။ရှုစရာကတစ်ခုရှုတာကတစ်ခုအကြောင်းကတစ်ခုအကျိုးကတစ်ခုစသည်ပေါ့။ရှင်းရှင်းလင်းလင်းကြည့်တာ။အဲဒါအဆံမောဟဆံပြေရကို သူ့ချင်းမှုံဝါးချင်းမပြတ်မတတ်စေခြင်းဟောဘူးသူ့ကိုယ်ကြီးခင်းပြီးတော့ပြတ်ပြတ်သားသားရှိရှိနေသေးတယ်အဲ့ဒီရှိရှိသိတာလည်းပဲယုတ်ကတခြားနာငါတခြားအတန်းကတခြားအကျိုးကတခြားသူကြီးခြားခြားကိုယ်ရတာလည်းရှိတာပဲငုံပြီးတလောက်ခြုံပြီးတလောက်ကြည့်ကြည့်ဆုံးလည်းရှိတာပဲဒီမှာသမ်းတာလည်းရှိတာပဲ စာပြောလို့သိတာမဟုတ်ဘူးဆရာပြောလို့သိတာမဟုတ်ကိုယ်တိုင်လည်းသိတာအဲ့ဒါအတ္တမောသံဃာခေါ်တယ်ကအဲ့ဒါကြီးဖြစ်လာတာအတိညာကအတိညာကြီးဖြစ်လာတတ်တယ်အဲ့လိုဖြစ်လာပြီဆိုလို့ရှိရင်တတိမဲ့လို့ဖြစ်ခွင့်ရှိတဲ့ဇာကတ္တမောဖြစ်တည်တာတွေဟာတတိရှိတော့ရှုမှတ်တော့ရှုမိတဲ့အာယုရှုခွက်မှာပေါ့လေ လောကခေါ်တဲ့ပစ္စည်းကဗျာမတော်ပစ္စည်းတတ်တဲ့အရှိတဲ့အာယုံပေါ်မှာအဘိဓါခေါ်တဲ့လောဘလည်းဖြစ်တော့သမဏတခေါ်တဲ့ထောကလည်းဖြစ်တော့ဒီဝရဏတရားတွေထဲမှာသတိပါတွေထဲမှာဒီလောဘနဲ့ဒေါသဟာအားအကောင်းဆုံးပဲအားအကောင်းဆုံးကိလေသာနှမျိုးတော့မဖြစ်တော့ဘူးဆိုလို့ရှိရင်အခြားအခြားကိလေသာတွေလည်းဖြစ်တော့ တစ်စိတ်ရှိတစ်စိတ်ရှိလို့ရှိရင်တစ်သက်သာတဲ့တည်ငါခေါ်တဲ့တက္ကနာတက္ကနာပေါ့နော်ချိန်ပိုင်းချိန်တိုင်းကိုရှင်းရှင်းသွားတယ်ရှင်းရှင်းသွားတယ်တမင်းလောက်တည်နေတယ်အချိန်မမရစွာပေါ့လေအဲဒီတည်ငါပါနဲ့ရှင်းနေတာအဲဒါလေးအချိန်ရသွားတော့တော့အဲဒါကိုပဲဒီရဌာနမှာမြတ်စွာဘုရားကအကျိုးတွေပေါ်ပြပြီးတော့ပေါ့လေအနိဗ္ဗာန်ကအနိဗ္ဗာန်ဆိုတာအခြားဟုတ်ပါဘူးကိုယ်ပြန်အားဆက်ပြီးတော့ ဆဲမြတ်စွာရှုလို့ရှုရရှိရအောင်လေးမှာစိတ်ကလေးစိုက်ကြပြီးတော့တည်တည်နေတာပါလို့ဒီလိုဖွင့်ဆိုထားပါတယ်အဲတော့အဲဒီလိုအတ္တမောသံလင်ရအစီရအောင်လို့ရှိဘင်းကဘာလို့တုံးလို့ဆိုတော့အရိပ္ပံအကျိုးလေးဒီကိုခုနပြောတဲ့ဒီကတရားတော်လေးဒီဘလောက်တိုင်းတာအကျိုးရှိနေလဲဆိုတာပေါ့လေပြသတယ်လို့ဆိုရဟမ် တော့ဒီဒီလိုအာတရားမျိုးကိုအားထုတ်လို့ရှိအကျိုးရှိတယ်လို့ဒီသဗ္ဗယတန်ကြီးတို့ပြောတယ်ဒီအရွယ်ဒီစိတ်ခါမှာစေတီတွေခါမှာသိလျော်ရဲဆိုတာဒီလိုလည်းပဲနားလည်ထားရအောင်သတ္တတရားလည်းပဲဆက်စစ်ပုံစံဖြစ်အောင်တကယ်ရလို့လည်းဆန္ဒနဲ့ပြပြရမယ်ဒါမှသိက္ခာအားထုတ်လို့ရရှိတဲ့ချမ်းသာကိုလောကီချမ်းသာတဲ့ပေါ်လေကိုကောင်းတယ်ဆိုတာနားလည်သွားတော့ ဟိုဟာကိုစွန့်ပြီးတော့ဒီတရားချမ်းသာရမှာတစ်ဖက်ကပရိစ္ဆာကစွန့်လိုက်တော့အရှိမျိုးဖြစ်ဘူးပရိက္ခအခြားတစ်ဖက်ကပရိက္ခဟာဆိုတာပေါ့တရားချမ်းသာပြီးရမှာအဲ့ဒါစွန့်ရတဲ့တတိပဒဝါဆိုသိရေးရှိရတယ်အဲ့ဒါလိုဝိရပါမယ်အဲ့ဒီဝိရထားပြီးတော့အခုဓမ္မမကောင်းရောက်ဆိုတာဝိရဏီယာဌာနလာပြီးတော့ပေါ့လေလောကီစံတာတွေကို ရှုနေပြီးတော့ပေါ့လေဒီမှာလာပြီးအားထုတ်။အားထုတ်တဲ့အခါမှာပြီးခိုင်အကျိုးကိုရရှိတော့တာပြိခါဆိုတာပိုင်သွားမှာပါပဲ။တစ်ဖက်ကဆင်လိုက်တဲ့ပြိခါတစ်ဖက်ကပိုင်ကိုပဲရမှာ။ဒီဆိုင်ရဲ့အစာဥဒိသမပြထားတဲ့အင်းအားတွေတော့မလုံလောက်သေးပါဘူး။ကုလိတံခါတော့ဆံမပါပါဘူး။ ဆိုတော့သမာဓိဆိုတဲ့ဟာတော့ဇန်ယူမဲ့ဆေးရပါတယ်ဒီမှာတိုက်ရိုက်တော့မပြဘူးဝိရိယတတိပြည့်စုံသွားလို့ရှိရင်ခရိကသမာဓိအလိုလိုဖြစ်လာတာတောင်းဝန်ယူလိုက်လို့ရှိရင်အကျိုးလည်းမလွန်မကင်းတာအနေနဲ့မကင်းစကားနဲ့အနေနဲ့ပါလို့အလိုလိုရလာတဲ့သဘောပါပဲဆိုတော့ဓမ္မနုဓမ္မနုပဒနာဒီနေ့ကနေ့ဒီကအကျေပြတဲ့နေရာမှာတော့ သမသမารိအခါမှာဆိုလို့ရှိရင်ဇာနေထည့်ပြတာပရမဇာတိယဇာတတိယဇာသုဒ္ဓဇာဇာနေထည့်ပြတာဘုရားဆိုတာပတိဒုက္ခဧကကရသပရသတ္တနာမှာအဲ့ဒါဒီပြတာအဲဒီကယူယူပြီးတော့ခန္ဓာဝိရတတိသမာဓိအာတာပတတိသမာဓိသမဇိယနဲ့မလုံလောက်သေးဘူးဆိုတာပေါ့။ဆံပါရမယ်ဆိုတာပေါ့။ အဲ့ဒီသာသင်္ကာ၅မျိုး၅မျိုးရဆိုရင်အတုခယောဂီပုဂ္ဂိုလ်မှာဝိတ္တလဝိသကအရေးပါတယ်ဆိုတာပါဘုံဘုံကဆာလင်းငယ်ပေါ်တဲ့အာရုံလေးတွေရှိမှတ်တဲ့စိတ်နဲ့တက်အောင်လို့ရွယ်စုထားတာပါရွယ်ထားတာဝိတ္တစုတာကတော့ဆံရွယ်စုပြီးတော့အားစိတ်မှတ်လိုက်လို့ရှိရင်အဲ့ဒီအာရုံလေးနဲ့ပို့တက်ကြတယ်ထိသွားတာ တိတိမိဖြစ်သွားတာဝိသရာကပါတယ်ဒီလက်ဇာတမျိုးပဲအာသုကမှာအဲ့ဒီဇာတမျိုးနဲ့ရှင်တွဲပြီးတော့ဖြစ်တဲ့နောက်သုဏတရားတွေအမျက်စိရဲ့သဘောပဲဆိုဥပဒနာကိုပေါ်လာတဲ့အခါမှာဥပဒနာဇာအဲဘာလဲလို့ခဏဥပဒနာဆန်ဆိုတာပြည့်ပြည့်တတ်ဖြစ်မှာပါပဲအဲ့ဒါလေးတော့ဆိုပြီးတော့ရှင်းလင်းဖို့ အချိန်ပေးရမှာပါဒီနေ့ဒီနေ့ပြည့်သွားတော့ကျွန်တော်ဒီရှင်းလို့အချိန်ရတော့နောက်နေ့ဆက်ပါလဲဆက်ရှင်းရတော့မှာသာဓုသာဓုသာ